အာသနာတော်နှစ်2565နှစ်ကောဇာတက္ကရ1383ခုနှစ်ပြတုလာဆန်း8ရက်2022ခုနှစ်ဇန်နဝါရီလ9ရက်တနင်္ဂနွေနေ့၌အွန်လိုင်းမှဟောကြားအပ်သော တရားဒေသနာတော်ရသောဒရာထေရီမဤပါရမီဘဝနှင့်နောက်ဆုံးနေ့ရမြအပိုင်းနှစ် မြတ်စွာဘုရားထံခွင့်ပန့်ပြောဆိုပြီးတဲ့နောက်မှာနိဗ္ဗာန်ပြိနိဗ္ဗာန်ပြုတော့မယ်အကြောင်းယသောရာထေရီမကခွင့်ပန့်ပြောဆိုပြီးထိုခန္ဓာသို့ရောက်ရှိနေကြတဲ့ ပရိသတ်တွေပဲလှည့်ပြီးတော့တိခံခွင့်လွတ်ဖို့ဆိုတဲ့တောင်းပန်စကားကိုဆိုခဲ့တာဖြစ်တယ်အဲ့တော့အပြစ်ရှိကခွင့်ခွင့်ပြုဖို့တောင်းပန်စကားဆိုတယ်ဆိုတာတကယ်သူတော်ကောင်းတွေရဲ့လှုပ်ထုံးလှုပ်နည်းတစ်ခုဖြစ်တယ်ပေါ့တိခံဖို့ခွင့်လွတ်ဖို့လို့ ခွင်တောင်းတဲ့သူတော်ကောင်းတွေရဲ့ထုံတန်းစင်လာအတိုင်းပဲပရိသတ်တွေကိုလှည့်ပြီးတော့ယသောဒရာထေရီမကရှာဝတာပရိသနာမ သမှုပါတန်တိတတ္ထုနောမြတ်စွာဘုရားကိုလာရောက်စိတ်ကပ်နေကြတဲ့ရှိသမျှပရိသတ်အားလုံးအပရာဓ မသန္နန္တိခမန္တံသမ္မုခမုနေဒီအပြစ်ကိုမသိလို့ကျွလွန်မဲ့ကြတာရှိခဲ့လို့ရှိရင်တန်တရားဘဝမှာပြမမိခဲ့တာတွေရှိလို့ရှိရင်မြတ်စွာဘုရားရဲ့ရှေ့မောက်မှာပဲတိခံခွင့်လို့ဖို့တောင်းဆိုပါတယ်လို့ ပြည့်သက်တွေကိုလည်းလိမ္မာရင်ကျေးစွာအလုံးကိုသိခံခွင့်လွှတ်ဖို့တန်တရားကြီးတွေကနောက်ဆုံးထွက်တော့မယ်ဆိုတော့နောင်လည်းဘယ်တော့မှတွေ့ပါမဟုတ်တော့ဘူးအဲ့တော့တွေ့ပါမဟုတ်သည့်အတွက်ကြောင့်နောင်လည်းခွင့်ပန်စရာမရှိတော့ဒါနောက်ဆုံးပိတ်အနေနဲ့အားလုံးကိုခွင့်တောင်းခဲ့တာဖြစ်တယ်ပေါ့အဲ့လိုပိယတ္တိပဲလှည့်ပြီးတော့ တိခံခွင့်လွတ်ကြပါလို့အမနာမရှိပဲအမနာကင်းရှင်းစွာ ပြောဆိုပြီးတဲ့နောက်မှာမြတ်စွာဘုရားဘက်လှည့်ပြီးတော့ခွန်းတော်စကားဆိုရနေတန်တရိတဝါစတန်တာရိခလိတင်စမမန္တယိအာရောစေပိမဟာဝီရအပရာဒံခမတုမေ ကြီးသောလုံလရှိတော်မူတဲ့ရှင်တော်မြတ်ဖရာတန်တရားကျင်လည်နေစဉ်အခါတော့ငါရှင်ဖရာပေါ်မှာတပည့်တော်မရဲ့ကျူးလွန်မိတဲ့အပြစ်များရှိခဲ့ပါလိမ့်မယ်အဲ့ဒါကိုတောင်းဆိုလျောက်ကြပါရစေအပရာဒံခမတုမေ သူ့ရဲ့မိုင်မာခဲ့တဲ့အပြစ်ကိုသိခံခွင့်လွတ်ပါလို့မြတ်စွာဘုရားကိုသိခံခွင့်လွတ်ဖို့ဒီစကားနဲ့လျှောက်တာနော်ဒါလဲအဗဓမ္မကောင်းတဲ့စကားလေးပေါ့တန်တရိတဝါစတန်တာရီခလိတင်စမမန္တယိရှင်ပြောပေါ်မှာမတော်ချွတ်ချွတ်စွာတန်တရားကျင်လည်နေတော့ ပြင်မာမိတဲ့ဒါရှိပဲဆိုရင်အာရောဆရာမိတောင်းဆိုပါတယ်တောင်းမှန်ပါတယ်အပရာဒံခမတုမေကျွန်တော်ရဲ့အပြစ်ကို တပည့်တော်မရဲ့အပြစ်ကိုသိခံခွင့်လွတ်ပေးပါလို့အဲ့တော့မြတ်စွာဘုရားကတုံ့ပြန်ပြီးတော့ပြောတယ်သုတ္တဝါနဝဆနံတတ္တာမုနေနောဣဒမပြဝီ ကိမုတ်တရံတေဝခာမိနိဗ္ဗာနာယဝဆန္တိယရတောရယထေရီမဤခွင်တောင်းစကားကိုကြားတဲ့အခါမှာမြတ်စွာဘုရားကတိခံခွင့်လွတ်ကြောင်းပြောပြီးခိမုဒ္ဒရံတေဝက္ခမိနိဗ္ဗာန်ယဝစန္တိယနိဗ္ဗာန်ကိုသွားတော့မယ်လို့ဆိုတော့ဘာမှ ပြောစရာမရှိပါဘူးလို့ သို့သောဣဒင်စာပိနိဒတေဟိမမသာသနာ ကာရိကေငါဖရာရဲ့အဆုံးအမကိုလိုက်နာကျင့်သုံးတဲ့ထေရီမာတဲ့ပရိသနိသသဗ္ဗတံကင်ခံစိတ်တန်းသူရဝတာအစွမ်းတကူတွေတင့်မှာရှိတဲ့အစွမ်းတကူတွေကိုထုတ်ပြခဲ့ပါအောင် ဒီမှာစုဝေးရောက်ရှိနေကြတဲ့ပရိသတ်တွေရဲ့တန်တရားကိုပဲဖြောက်ခဲ့ပါအောင်လောကလူဆိုတာတန်တရားဆိုတာရှိတတ်တယ်ပေါ့ဒီလိုတရားဥတရားမြတ်တွေရတာဟုတ်ပါမလားဆိုတဲ့တန်တရားတွေရှိနိုင်တယ်ပို့ပြီးတော့အမျိုးသမီးတွေပေါ်မှာလူများစုကတန်တရားပွားတတ်တယ်အဲ့ဒါကြောင့်မို့လို့ မြတ်စွာဘုရားတကူပြဖို့မြို့သမီးတွေပေါ်မှာ တရားဥတရားမြတ်ရတာနဲ့ပတ်သက်ပြီးတန်တရားရှိနေတဲ့ပရိသတ်တွေရဲ့တန်တရားကိုပယ်ဖြောက်ခဲ့ပါလို့မြတ်စွာဘုရားတိုက်တွန်းတယ်သုတ်တဝမုဏိနောဝါစံဘိက္ခုနီတာယတောရတာမြတ်စွာဘုရားရဲ့မိန့်ကြားချက်ကိုကြားရတဲ့အခါမှာ ယတောတရာဆိုတဲ့ဘိက္ခုနီမဟာဝဏိတဝမုဏိရာသံတံဣဒံဝဆနမပြဝီယန္တို့ရဲ့အကြီးကဲဖြစ်တော်မူတဲ့မြတ်စွာဘုရားကိုတယုတ်တေရှိခိုးဥချပြီးအခုလိုမြတ်စွာဘုရားကိုလျှောက်ကြားခဲ့ပါတယ်ယတောတရာအဟံဝီရအကာရေတိပစာပတိတာကိယမိကုလိသာတာ အဋ္ဌိအင်္ဂေပဋိဋ္ဌိတာကြီးမားသောလုံလရှိတော်မူတဲ့ရှင်တော်မြတ်ဖရာတပည့်တော်မဟာလူဘွားကအရှင်ဖရာရဲ့ဇနီးဖြစ်တဲ့ရတောတရာဖြစ်ပါတယ်တာဂိယမိကုလိသာတာတာဂိဝေမင်းမျိုးမှာ မွေးဖွားပြီးတော့အဋ္ဌိအင်္ဂေပဋိဋ္ဌိတာအမျိုးသမီးတွေပြည့်စုံမဲ့အင်္ဂါရတ်တွေနဲ့မျိုးသမီးတွေရဲ့အလှပတွေနဲ့ပြည့်စုံတဲ့ဘဝမှာရှိခဲ့ပါတယ်တဲ့ထီနံတတသဟတနာနဝတိနံသဒ္ဒုတ္တရိအဂါရီတိအဟံဝီရ ပါမောက္ခသဗ္ဗဣတရာအဲ့ဒီတော့ကတိဋ္ဌရမင်းသားရဲ့နန်းဆောင်မှာဘုရင်ရဲ့အမှုရန်ဝန်တန်းအမျိုးသမီးပေါင်းဟာ9သန်း6သိန်းရှိတယ်တဲ့ဒီစကားအရဆိုရင်ဒါဝန်တန်းတွေအလုံးကိုပြောတဲ့သဘောရှိတယ် နန်းတော်မှာအလုတ်ကျွေးပြုစုရတာတွေကဟိုပေမပီနေလဲပဲနန်းတော်မှာဆိုလို့ရှိရင်ရာရာကနန်းထီအောင် ရှိကြတာပဲเนาะဘုံကြီးတဲ့ပြင်းနေဆိုပိုများတယ်ပေါ့ရာကနန်းထီအောင်ရှိတယ်ဒါတွေကအမျိုးသမီးဝန်တန်းနေလည်းပါတယ်အကုန်လုံးပေါ့နန်းတော်မှာလုံးလုံးကြရတယ်ရရွေတော်ဖြစ်အပြိုတော်ဖြစ်လည်းလုံးရတယ်ဝေယဝိစာတွေအတွက်လည်းလုံးရတယ် အလုံးအမျိုးသမီးတွေပဲခန့်ထားတာများတယ်။ဘာဖြစ်လို့လဲဆိုတော့မျိုးသားတွေရဲ့အန္တရာယ်ကိုကြောက်အောင်လို့နန်းတော်မှာဆိုရင်မျိုးသမီးတွေကိုခန့်ထားတာများတယ်။ဒါကြောင့်မို့သေရတမင်းသားရဲ့နန်းဆောင်မှာဆိုလို့ရှိရင်အမျိုးသမီးဝန်တန်းက9တန်း6သိန်းရှိတယ်တဲ့။အဲ့ဒီ9သိန်း6တန်း အမျိုးသမီးတွေကိုသူကချီးမွေးရတဲ့အချီးမှုခေါင်းဆောင် ဖြစ်ခဲ့ပါတယ်လို့သူဆိုတယ်အဲ့ဒီဝန်ထမ်းတွေကဘာတွေလုပ်ရအောင်ဆိုရင်ဟိုနန်းတော်တန်ရှိလုပ်ရတာတို့အလှပြင်ရတာတို့အကုန်လုံးဝေယဝစ္စအလုံးနေမှာပေါ့ဟောဝေယဝစ္စအလုံးလုပ်ကြဘုရင်ရဲ့ဝေယဝစ္စ ပိပိယဘောဘောပိသန်ရဲ့ဝေယဝိဆနန်းဆောင်မှာဝိရံကျေဟိုးနဲ့နန်းပြသက်ဆောင်မှာဝေယဝိဆအဖြစ်ဆောင်ရွက်ရတယ်အဲဒါလို့ဆောင်ရွက်တဲ့အမျိုးသမီးတွေရဲ့အကြီးအကဲရရသောတရာဆိုရက်မိဖုရားပဲဖြစ်တယ်သူတို့ဆိုလိုတာမိဖုရားကအုပ်ချုပ်ရတယ်ပေါ့အဲမျိုးသမီးတွေဘယင်ကအုပ်ချုပ်တာမဟုတ်ဘဲနဲ့မိဖုရားကတိုက်ရိုက်အုပ်ချုပ်တာ ရူပါစာရခုနုပေတာရှပနထပိယဝရသဗ္ဗမအပစာယန္တိဒေဝတာဝိယမာနုတာအဲ့ဒီနန်းတော်မှာသူ့ရဲ့အချမ်းရံအမျိုးသမီးဝန်တန်းတွေဟာတဲ့ရုပ်ဆင်းကလည်းလှပကြတယ်အချင်းစာရိတ္တလည်းကောင်းမွန်ကြတယ်အရွယ်လေးတွေကလည်းတင်းတော့တင်းတယ် ငယ်တဲ့အရွယ်လေးမှာရှိကြတယ်ပြယံဝရချစ်ဖွယ်ရာစကားကိုသာပြောဆိုတတ်ကြတယ်သူတို့ပြောဆိုလေးတွေကလည်းလိမ္မာရင်ကြည့်ကြတယ်လို့ဆိုလို့တယ်နော်ချစ်ဖွယ်သောစကားကိုပြောဆိုကြတယ်အဲ့ဒီနန်းဆောင်မှာရှိတဲ့အမျိုးသမီးတွေအားလုံးဟာတဲ့တပ်ပံမပစာယန္တိဒေဝတာဝိယမာနုတာလူတွေက နတ်ကိုးကွယ်တဲ့လူတွေကနတ်ကိုယိုသေးတယ်လို့ပဲသူ့ဘောမှာယိုသေးတယ်မှုပြုကြတယ်မိဖုရားဆိုပြီးတော့တတိတစားရှံရီတော်တွေကဆက်ဆံကြကြောက်ရွံ့ယုံမုန်းတာမဟုတ်ပဲနဲ့နော်တကယ်ကိုချစ်ခင်ယိုကြိုးစားသူတို့ဟာအလုပ်ကိစ္စကိုဆောင်ရွက်ကြတယ်ကညာတတသဟတ မုခတကြဗုဒ္ဓနိဝေသနေတမာနဒုက္ခဒုက္ခတာဒေဝတာဝိယနန္ဒနေအဲ့ဒီမဲ့တကြနန်းတော်မှာဖရာလောင်းရဲ့နန်းတော်မှာအမျိုးသမီးကညာတသိန်းဝေယဝိဆတွေမှာပါတဲ့အမျိုးသမီးကညာတသိန်းသူနဲ့ ချမ်းသာတူဆင်းရဲအမျှနတ်တွေဟာနန္ဒဝန်ဥယျာဉ်ထဲမှာပျော်ရွှင်ကြသလိုအေးတူပူအမျှဒုက္ခဒုက္ခကိုခံစားပြီးတော့နေထိုင်ကြတယ်တဲ့သူတို့ဟာဘလောက်ညီညွတ်တယ်ဆိုတာတုံးတဲ့တူခံရတော့မဖြစ်ဘူးတဲ့ဥဒ္ဓမချစ်ချစ်ခင်ခင် နေကြထိုင်ကြတယ်လို့သူဆိုတယ် ကာမဓာတုမတိတ်ကမ္မတန်ထိတာရူပဓာတုယယသောတရာဘိက္ခုနီမကလျှောက်တယ်လူဘွားတုန်းကတကြနန်းတော်မှာ နေထိုင်တဲ့အချိန်တုန်းကတဲ့သူ့ရဲ့ရုပ်အဆင်းဟာကာမပုံကလူတွေနတ်တွေရဲ့အဆင်းကိုကျော်လွန်သွားပါတယ် ကာမဘုံကလူတွေနတ်တွေရဲ့အဆင်းတဲ့ကြော်လွန်နေတယ်သူဆိုလိုတယ်ပေါ့နော်ရူပေနသရိတာနတ္ထိထပိတဝလောကနာယကံလောကရဲ့ဥဆောင်ဥရဖြစ်တော်မူတဲ့မြတ်စွာဘုရားကိုထားပြီးရုပ်အစင်အားဖြင့်သူနဲ့တူတဲ့လူတယောက်မှမရှိပါဘူးဆိုလိုတာကမြတ်စွာဘုရားကတော့သူ့တဲ့ပို့ပြီးတော့ တင့်ချောတယ်တပ်ပယ်တယ်ချောမောတပ်ပယ်တယ်မြတ်စွာဘုရားကလွဲရင်တော့လူသားထဲမှာသူဟာအချောဆုံးပဲလို့သူတို့ပြောလို့တာနော်ရုပ်ဆင်းအင်္ဂါပြည့်စုံပြီးတော့ပြောစရာမရှိအောင်ချောမောလှပဆုံးဖြစ်ပါတယ်လို့တန်ဗုဒ္ဓံအဘိဝါဒိတောအိတ်တိန်တတ်သေးသည့်တတ္ထုနောမြတ်စွာဘုရားစေခိုင်းထားတဲ့အတိုင်းပဲ သူဟာရသော်ပြားကိုရှ िख ိုးဥချပြီးတဲ့နောက်မှာတကူမျိုးမျိုးဖန်ဆင်းပြတယ်နေကာနာနာဝိတာကာရာမဟာအဋ္ဌိပိတတိတကယ်အံဩကနံတကူမျိုးစုံကိုဖန်ဆင်းပြီးတော့ပြတယ်အဲ့ထဲမှာအံဩဘောရပြတာတချို့ကိုဖော်ပြလျှောက်ထားတာရှိတယ်စက္ကဝါလတမန်ကာယံ တိဟံဥတ္တရတောကုရုဥပောပက္ခဒုဝေတိပါသံဗုဒ္ဓိပါတရိရတောစัจ java လာကြီးတစ်ခုလုံးကိုထောင်းယုတ်ကြီးတစ်ဖွဲဖန်ဆင်းတဲ့သဘောတိတံဥတ္တရကုရုတော်ခန္ဓာကိုယ်ဟာစัจ java လာကြီးနဲ့တူတယ် အုတ်ခေါင်းကမြောက်ကျွန်းနဲ့အလားတရံတူတယ်ဥဘောပက္ခဒုဝေထိပါအရှိကျွန်းနဲ့အနောက်ကျွန်းကတော့အတောင်နှစ်ဖက်နဲ့တူတယ်သဗုဒိပံတရိရတော်သဗုဒိကျွန်းကတော့ခန္ဓာကိုယ်နဲ့တူတယ်ပေါ့ဒါစัจ java လာထဲမှာသဗုဒိကျွန်းကခန္ဓာကိုယ်မြောက်ကျွန်းကတော့မြောက်ဖက်လှည့်နေတဲ့သဘောပေါ့နော်မြောက်ကျွန်းကအုတ်ခေါင်း အတောင်နှစ်ဖက်ကအရှိကျောနဲ့နောက်ကျောအဲ့ဒါလို့စကြဝဠာတစ်ခုလုံးကြီးကိုဖုံးအုပ်ပြဒိုင်ဂိနေသတရံပိဉ္စံနာနာတခာတုပတ္တကာစန္နိသသူရိယစက္ခိမေရုပပတတောမေရုပပတတောတိခံအဲ့တော့ဥရောင်းရဲ့တရံကို ဖန်ဆင်းတဲ့အခါမှာဒီဒီဇုစပူရိတ်ကျွန်းကအမျိုးမျိုးသော ပုံပန်းတဏ္ဍတွေကအအတောင်ရဲ့အမွှေးအတောင်တွေသဘောမျိုးဖန်ဆင်းပြီးတော့ နေရီလတွေကတော့မျက်လုံးသဖွယ်ဖြစ်တယ်မြင့်မို့တောင်ကတော့ဥတောင်ရဲ့အမောက်သဖွယ်ဖြစ်တယ်အဲ့တော့အောဘနာအဗဓမ္မဆိုလိုတာကတော့အဗဓမ္မကြီးမားတဲ့ဒေါင်းငဲ့ကြီးတဲ့ဖန်ဆင်းပြရဲဆိုတဲ့အဓိပ္ပာယ်ပါပဲနော်တော့စัจ java လာတစ်ခုလုံးကိုပြည့်သွားတဲ့ ဒေါင်းကဲ့ကြည်သဘောဖန်ဆင်းပြတာပေါ့နော်ဒိဗေကတော့အဲ့ဒီဒိဗေစကဝါလခိရိန်တုံတံသံဘုရုခံတမူလကံဥရောမြေစည်းတွေအကွက်တွေကဒီစကြဝဠာတောင်စကြဝဠာတောင်ကနှုတ်သီးတပွဲနှုတ်သီးဖြစ်ပြီးတော့သဘုရုခံတမူလကံတပြေပင်ကြီးကိုအမြစ်ပါဆွဲနှုတ်ပြီးတော့ ရသော်ဖျားစီတပည့်ပင်နဲ့ဖျားကိုရှ िख ိုးဥချတယ်အဲ့တော့အမတန်ထူးခြားတဲ့အသင်္သဏ္ဍာန်တစ်ခု ပြုလုပ်ဖန်တီးပြီးတော့ရသော်ဖျားကိုကြော့တယ်ဒါသူ့ရဲ့တကိုးစွမ်းနေပြတဲ့သဘောပေါ့ဟဋ္ဌိဝဏ္ဏတထေဝတ္တံပပတ္တံဇလတိတထာ သန္နိမံသူရိယံပေရုံတက္ကဝနေစတတ်သည်အဲ့တော့ဓောင်းငဲ့ရဲ့တရံဖန်တီးပြီးတော့ဆင်းရဲတရံကိုလည်းဖန်တီးပြတယ်အဗဒံကြီးမားတဲ့တောင်ကြီးကဆင်းရဲအပြီးတော်တန်ဖြစ်ပြီးတော့ဒီဖန်ဆင်းပြတယ်သန္နိမံသူရိယံမေရုံတက္ကဝနေစတတ်သည် မြမုတ်တောင်ကိုလှက်ပတ်နေတဲ့ဒီရီလာတွေသရံလည်းပဲဖန်ဆင်းပြတယ်တရားမင်းရဲ့သရံလည်းဖန်ဆင်းပြတယ်အဲ့ဒါလို့အမျိုးစုံတကူမျိုးမျိုးစိတ်ကူးရှိသလိုဖန်ဆင်းပြပြီးတော့မြတ်စွာဘုရားကိုကြော့တယ်ရှက်သောတရအဟံဝီရပါတိဝဏမိသက္ခု သဟတလောကဓာတုနာဖုံလပရမေနစာရိရသော်ဘုရားကိုရှ िख ိုးပြီးတော့နှုတ်ကလျှောက်တယ်ချီးမွမ်းသောလုံလရှိတော်မူတဲ့မြတ်စွာဘုရားတပည့်တော်မဟာရသောတရာဖြစ်ပါတယ်ရသောတရာဆိုတဲ့တပည့်တော်မဟာရှင်ဘုရားရဲ့ခြေတော်ဆုံးကြပါုံကိုရှ िख ိုးပါတယ်လို့ဆိုပြီး စัจ java လာတိုက်တဲ့တောင်းကိုပရမကြာပန်းကြီးနဲ့ဖုံးအုပ်ပြီးတော့ပြလိုက်တယ်ပြမဝဏ္ဏစမမာပစ်တော်ပြမမင်းကြီးရဲ့ပုံသဏ္ဍာန်လဲဖန်ဆင်းပြပြီးဓမ္မံဒေသေးသည့်တုံညတံလောကကြီးရဲ့အထင်မြင်နေငါငါဟာဆိုတဲ့အထင်မြင်နေ ကင်းတဲ့တုံညသဘောကိုထင်ဟပ်စေတဲ့တရားကိုလည်းဟောပြောလိုက်တယ်ပြမမင်းတရံဖန်ပြီးတော့တရားဟောတယ်ဆိုပြီးတော့မြတ်စွာဘုရားကိုကြော့တယ်ယသောဒရအဟံဝီရပါရိဝန္ဒာမိသက္ခုမမျက်စိ၅ပါးရှိတော်မူတဲ့မြတ်စွာဘုရားကြီးမားသောလုံလရှိတော်မူတဲ့မြတ်စွာဘုရားယသောဒရာဆိုတဲ့တပည့်တော်မဟာအရှင်ဘုရားရဲ့ခြေကိုရှိခိုးပါတယ်လို့ အဲ့လိုတကိုးမျိုးမျိုးတွေဖန်ဆင်းပြီးတော့ခြေတော့မြတ်စွာဘုရားကိုဥတိုက်တယ်အိဒီသုဆဝတိဟောမိသူ့ရဲ့စွမ်းရည်တတ္တိတွေကိုမြတ်စွာဘုရားရှောက်ပြတယ်အစွမ်းတကိုးတွေပေါ်မှာ တကိုးအိဒီဘတ်တွေပေါ်မှာသူဟာပိုင်ပိုင်နဲ့နဲ့လုံးနိုင်တဲ့စွမ်းတတ္တိရှိပါတယ်ဒိဗ္ဗယသောတတတုယနတ်တို့ရတဲ့နတ်တို့ရဲ့နားကဲ့သို့ ဝေးလံသောအတန်သိငယ်သောအတန်တွေကိုလည်းကြားနိုင်စွာရှိပါတယ်စေတောပရိယညာဏတဝတိဟောမိမဟာမုနိမုနိထွတ်တာရှင်တော်မြတ်ဖရာတပည့်တော်မှာသူတော်ဘာတွေရဲ့စိတ်ကိုလည်းသိနိုင်တဲ့စွမ်းရည်တတ္တိရှိပါတယ်ပုပ္ပေနိဝါသံသာနာမိအတိတ်ဘဝတွေကိုလည်းပြန်ပြောင်းပြီးတော့သိပါတယ်ဆိုတာတော့ရသောတရာက တာမန်ပုံကိုယ်တွေတဲ့ပို့ပြီးတော့အတိတ်ဘဝကိုရှေရှေဝေးဝေးသိတဲ့သိနိုင်တယ်ပေါ့နော်ပါရမီဖြည့်လာတာချင်းမတူကြလို့ဒိဗ္ဗစကုဝိသောတိတံနတ်မျက်စိကဲ့သို့ဝေလံတဲ့အရာတွေခြားခွဲတဲ့အရာတွေကိုမြင်နေတဲ့မျက်စိနဲ့သူ့မှာရှိပါတယ်တဗ္ဗတေဝပရိခိဏအာသောတရားအလုံးကုံဆုံးပြီးတော့ နတ္ထိတာတိပုဏ္ဏဘောတဲ့ယခုခါမှာသူ့ဖို့နောက်ဘဝဆိုတာမရှိတော့ပါဘူးဒါနောက်ဆုံးဘဝပါပဲပုဏ္ဏဘဝဆိုတာနောက်ထပ်ဘဝတစ်ခုဆိုတာမရှိတော့ပါဘူးအဲ့တော့ဒါနိဗ္ဗာန်ရဲ့သဘောကိုဖော်ပြတာနိဗ္ဗာန်ဆိုတာနောက်ဘဝမှာမရှိတော့ဘဝဆိုတာဘာကြောင့်ဘဝဆိုတာဖြစ်ရတာတော့ဆိုတာကံနဲ့ကိလေသာပေါင်းစပ်မှဘဝဆိုတာဖြစ်တယ် တော့ကံနဲ့ကိလေသာမှာကိလေသာကိုပယ်လိုက်လို့ရှင်ကံလည်းပယ်ပြီးသားဖြစ်သွားလို့ကိလေသာတွေချုပ်သွားလို့ရှင်ကံကလည်းချုပ်သွားတယ်ကံချုပ်သွားလို့ရှင်ကိလေသာနဲ့ကံပေါင်းစပ်ပြီးတော့မှ ဖြစ်ပေါ်လာနိုင်တဲ့ဘဝဆိုတာမရှိဘူးဥပမာမယ်မျိုးစိတ်လည်းမရှိဘူးမြေကြီးလည်းမရှိဘူးရေလည်းမရှိဘူးဆိုလို့ရှင်ဘာကထပြီးအပင်ပေါအောင်မှလဲမျိုးစိတ်လည်းမရှိဘူး အကြောင်းတရားကုန်သွားတာကိုပြောတာ producing cost ဆိုတဲ့ထုတ်လုပ်တဲ့ဇနကအကြောင်းတရား supporting cost လို့ခေါ်တဲ့အထောက်အကူပြုတဲ့အကြောင်းတရားအဲ့ဒီအကြောင်းတရားတွေအလုံးချုပ်ငြိမ့်သွားတဲ့အခါမှာဘဝဆိုတာဘယ်လိုလုပ်ရှိနိုင်အောင်မလဲအကြောင်းကြောင့်ဖြစ်တဲ့ဘဝဆိုတာဘယ်မှာရှိတော့လူတွေမှာခန္ဓာရနေကြတာသရဝါတွေဟာခန္ဓာရနေတာ ဘသူရဲ့လက်ချက်တယ်လို့ဆိုရင်ကိရိတာနဲ့ကံနှစ်ခုပေါင်းစပ်ပြီးတော့ထုတ်တာသစ်ပင်တပင်ရဲ့အကြောင်းကိုကြည့်သစ်ပင်တပင်ဘာကြောင့်ဖြစ်လာတော့ဆိုတဘာဝအဖြစ်မျိုးစေ့နဲ့မြေနဲ့ရေနဲ့ဒီသုံးခုပေါင်းပြီးတော့သစ်ပင်ဆိုတာဖြစ်တာအပင်ဆိုတာဖြစ်တာအဲ့တော့မျိုးစေ့ကထုတ်လုပ်တဲ့အကြောင်းတရား producing cost စနကအကြောင်းတရားသူကနေပင်ပေါက်တာ မြေကြီးကပေါက်တာမဟုတ်ဘူးမျိုးစေ့ကပေါက်တာအမျိုးရေနဲ့မြေကအကူညီပေးတဲ့အကြောင်းတရားအဲ့တော့မျိုးစေ့လေးကိုရေနဲ့မြေရဲ့အကူညီနဲ့စိုက်ပျိုးလိုက်တဲ့အခါသစ်ပင်ဆိုတာဖြစ်လာတယ်ပဲဘဝဆိုတာလဲကံတရားကထုတ်လို့တဲ့အကြောင်းတရားကိလေသာက အားပေးတဲ့အကြောင်းတရားအဲ့ဒီအကြောင်းနှစ်ခုကြောင့်မို့လို့ဘဝဆိုတာဖြစ်တာ အဲ့တော့ကိလေသာဆိုတဲ့အကူညီပေးတဲ့အကြောင်းလည်းမရှိတော့ဘူးကံလို့ဆိုတဲ့ထုတ်လို့တဲ့အကြောင်းကလည်းမရှိတော့ဘူးဆိုလို့ရှိရင်ဘဝဆိုတာမရှိတော့ဘူးဒီလိုဆွလို့တယ်ပေါ့နော်ဒါကြောင့်မို့နတ္ထိတာနိပုဏ္ဏဘောတဲ့ဒါနောက်ဆုံးဘဝပဲအထဓမ္မနိရုဒ္ဓိသူပฏิပါဏိတထေဝဆာယာနာမရှင်မဟာဝီရဥပ္ပန္နတဝတန္တိကေ တပည့်တော်မဟာရှင်ဘုရားထံကနီးခံပြီး တရားဓမ္မကျင့်ကြံကြိုးကိုအားထုတ်လိုက်တာအကြောင်းနဲ့ပတ်သက်တဲ့သိတဲ့ညာအကျိုးနဲ့ပတ်သက်ပြီးတော့သိတဲ့ညာစကလုံးဝေါဟာရတွေနဲ့ပတ်သက်ပြီးတော့သိတဲ့ညာအသိဉာဏ်တွေကိုခွဲဖြားခွဲခြားစိတ်ပြသိတဲ့ဉာဏ်လို့ဆိုတဲ့အစွမ်းထက်တဲ့ဉာဏ်၄မျိုးပဋိသင်္ဗိဒဉာဏ်၄မျိုးဉာဏ်၄မျိုးကိုရရှိခဲ့ပါတယ် အဲ့တော့သူရဲ့ဘဝတွေကိုနောက်ဆုံးအချိန်မှာအာရပါယရသောတရာထေရီမကမြတ်စွာဘုရားကိုရှောက်နေတာဒါသူရတဲ့အစွမ်းတကူတွေသူမြတ်စွာဘုရားရဲ့အဆုံးအမကိုမှီပြီးတော့သာသနာတော်ကိုမှီပြုပြီးတော့ရတဲ့သူရဲ့ဓမ္မခုံကြီးတွေပฏิဝေဒဓမ္မရဲ့အရှိသွေးတွေကိုမြတ်စွာဘုရားကိုရှောက်တယ်ရှောက်ပြီးတော့ပါရမီဖြည့်ခဲ့တဲ့ ပါရမီဘဝနဲ့ပတ်သက်ပြီးတော့ ရသဗျာကိုရှောက်ပြန်တယ်ပုပ္ပနံလောကနာထာနံသင်္ကမန္တိနိထတိတံရှေးဖရာတွေရဲ့မျက်မှောက်မှာတဲ့ရသော်ဗျာနဲ့သူဟာဘဝမှာဆုံတွေ့ခဲ့ကြတယ်တဲ့အဲ့ဒီလိုဆုံတွေ့တဲ့အခါမှာအဓိကာရံဘဟုံမရှံအဓိကာရဆိုတာဟိုခြေစွပြုတာကိုပြောတာ အဓိကရကျေးဇူးပြုတယ်အဲ့ဒါလို့ဆုံတွေ့တဲ့အချိန်မှာမြတ်စွာဘုရားရဲ့အကျိုးလို့ငါသူ့ရဲ့ကျေးဇူးပြုမှုဟာ အလွန်များတယ်လို့သူအကူအညီပေးရတာအများကြီးပဲလို့ဆိုလိုတယ်ပေါ့မြတ်စွာဘုရားအလောင်းတော်ပါရမီပြည့်ဖို့အတွက်သူ့ရဲ့အကူအညီဟာဒါကြောင့်မို့ပါရမီ ဖြည့်ဖက်လို့ပြောတာအဲ့ဒီသဘောပဲအဲ့ဒါကိုကြည့်ပြီးတော့တူတယောက်တည်းပါရမီဖြည့်တာမဟုတ်ဘူး ကူညီပေးတဲ့အဲ့ဒီအကူအညီကြောင့်ဒီအကူအညီတွေများစွာ ပေးခဲ့လို့လှုပ်တဲ့ကိစ္စအောင်မြင်တာကိုဒါကြောင့်မို့အရှင်ဘုရားအတွက်တပည့်တော်ခြေဆုတွေအများကြီးပြုခြေဆုပြုခဲ့ပါတယ်တဲ့ယမရှံပုရိတံကမ္မံကုသလံတရတိမှုနေအရှင်ဘုရားအမှတ်ရပါလိမ့်မယ်အမှတ်ရလိုက်ပါတဲ့ တပည့်တော်မှဖြစ်ခြင်းခဲ့တဲ့ကုသိုလ်တွေကိုအရှင်ဘုရားအတွက်ပြုလုပ်ခဲ့တဲ့ကုသိုလ်တွေတပည့်တော်မှဆီဝူအားထုတ်ခဲ့တဲ့ကုသိုလ်ကောင်းမှုတွေကိုအရှင်ဘုရားတတိပြုကြည့်လိုက်စမ်းပါမြောက်များစွာ သူလုပ်ခဲ့တယ်ဆိုတဲ့အကြောင်းအပပထာနေဝိစစ်တဝါမလုံတဲ့အရာကိုရှောင်ပြီးဝါရေတဝါအနာစာရံ မကျင့်တဲ့ဟာကိုတားမြစ်ပြီးအလုံးအရှင်ဘုရားရဲ့အလိုချသူဟာသူ့ရဲ့အသက်ကိုတောင်စွန့်ပြီးတော့ပါရမီ ဖြည့်ခဲ့ပါတယ်အနိနာခံပြီး ပါရမီဖြည့်ခဲ့တယ်အဲ့ဒါပါရမီဖြည့်ခဲ့တဲ့ဒီနဲ့ပတ်သက်ပြီးတော့သေးစိတ်တစ်ခါပြောတယ်နေကကောတိသဟတာနိပရိယထာယအထာတိမံ နတ္တထဝိမနောဟောမိတုံရှတ်ထယမဟာမုနိမြတ်စွာဘုရားကိုလျှောက်တယ်သူကဒါက तू မှတ်မိလို့ပြန်ပြီးတော့အတိတ်ဘဝတွေကို तू ပြန်ပြီးတော့ကြည့်ပြီးတော့လျှောက်တာဟိုရမ်းပြီးတော့ပြောနေတာမဟုတ်ဘူး तू အတိတ်ဘဝတွေကဘယ်တော့မှဘာတွေလုပ်ခဲ့တယ်ဆိုတာကိုမြတ်စွာဘုရားကိုပြန်လျှောက်တပည့်တော်မဟာတဲ့ ရှင်ဘုရားက သူနဲ့အမြဲတမ်းအိမ်တော်ဘက်ဖြစ်တဲ့အခါမှာဘုရားလောင်းနဲ့အိမ်တော်ဘက်ဖြစ်တဲ့အခါမှာတဲ့ဂရေအချိန်ပေါင်းဘဝပေါင်းဂရေအထောင်မကတဲ့နော်ဂရေတထောင်မကဘူးဂရေနဲ့ပြောတာဘဝပေါင်းကထေဂရေတထောင်မက သူတော်ဘာသာမယအဖြစ်ဖះလောင်းကသူ့ကို စွန့်လှူပစ်ခဲ့တယ်စွန့်လှူခဲ့တယ်တဲ့အဲ့ဒါလို့သူ့ကိုသူများကို ပေးလှူခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးနတထဝိမနာဟောမိတုံရှတ်ထရမှာမူနေအရှင်ဘုရားပါရမီပြည့်ပါစေတော့ဆိုပြီးတော့စိတ်ကွက်ခဲ့တာ တခါမှမရှိဘူးတဲ့ဟောရက်ဆက်လိုက်တာဆိုရင်ဒါစိတ်ကွက်သွားတာပေါ့နော်ငါ့ကိုသူများကိုပေးလိုက်တယ်ဆိုရင် तू ရက်ဆက်လိုက်တာလို့တွေးမိရင်ဒါစိတ်ကွက်တယ်လို့ခေါ်တာ အပြုံးမပြက်ဘူးတဲ့အဲဝိမနာဆိုတာစိတ်ကွက်တာမရှိခဲ့ဘူးပေါ့ဘဝပေါင်းခရီးတထောင်မြမက သူတစ်ပါးရဲ့စနီးတဲ့အဖြစ်လှူခဲ့တာကိုစိတ်ပြည့်ဝမ်းနေခြင်းတစ်ခါမှမဖြစ်ခဲ့ပါဘူးတဲ့နေကကောတိသဟတာနိဥပကာရာယဓာတိမံထို့တူပဲ တစ်ဖက်သားကိုကျေးဇူးပြုဖို့ဆိုပြီးအကူအညီရဖို့ဆိုပြီးတော့ဘဝပေါင်းကလေးအထောင်မကသူ့ကိုလှူခဲ့တာအဲ့ဒါတွေလည်းသူဘယ်တော့မှ စိတ်ပြက်စိတ်ကွက်တာမရှိခဲ့ပါဘူးရှင်ဘုရားပါရမီဖြည့်ဖို့အတွက် တပည့်တော်ဟာစိတ်ပြက်ခဲ့တာမလုပ်ပါဘူးနေကကောတိသဟတာနိစီဝိတာနိပရိစစေသူဟာဘဝပေါင်းကထေအထောင်မကအောင် ဖះအတွက်ဖះလောင်းအတွက်အသက်ဆွန့်ခဲ့ရတယ်အသက်တောင်ဆွန့်ခဲ့ရတယ်ပေါ့ဆွန့်ခဲ့ရတဲ့ဘဝပေါင်းဟာကလေးတစ်ထောင်မကပါဘူးလို့ပြောတာတန်တရားမှာတန်တရားလည်းရှည်ခြင်းနဲ့ရှည်တော့လေးသိင်ချင်းတဲ့ကဘာတသိဆိုတော့နေတော့မှာမဟုတ်ဖဲကိုတကဘာတွေမဲ့ဘဝပေါင်းကများစွာဖြစ်နိုင်တာဟုတ်အဲ့တော့ကဘာနဲ့ခြေပြောမယ်ဆိုလို့ရှိရင်ဒီကလေးတစ်ထောင်ဆိုတာကနည်းသေးတာပေါ့ ဘဝကတိထောင်ဆိုနဲသေးတယ်လေကဘာကြီးကအမတမကြာရှိတာကိုကဘာတစ်ခုရဲ့တက်တန်းကအမတမကြာရှိတယ်လေးတင်ချေနဲ့ကဘာတသိန်းဆိုတာမရေမတွက်နိုင်တဲ့ကဘာလေးခါကြုံတာကိုလေးတင်ချေလို့ခေါ်တာရှည်တွက်လို့မရတော့အောင်ကြာကြောင်းခဲ့တဲ့ကဘာလေးခါကြုံတယ်ရှည်တွက်လို့ရတာကတသိန်းအဲ့တော့မရေတွက်ရေတွက်လို့မရတာက ကဘာ၄တင်ချီရေတွက်လို့ရတာကတသိန်း၄တင်ချီနဲ့တသိန်းလို့ဒီလိုဆိုတာအဲ့ဒီ၄ကဆိုတာရေတွက်လို့မရတဲ့ကဘာကိုပြောတာနော်ရေတွက်လို့ရတာတသိန်းပဲရေတွက်လို့ရတယ်အရေတွက်လို့မရတဲ့ကဘာကိုက၄ခါကြုံခဲ့တယ်ဆိုကဘာပေါင်းမြောက်များဆိုတာ၄ခါကြုံခဲ့တယ်ဆိုတာအဲ့ဒါတွေးစားကြည့်လိုက်တော့နော်ဘယ်လောက်ရှေ့ကြတယ်ဆိုတာ အဲ့ဒီတန်တရားကာလမှာအသက်ဆုံးခဲ့ရတယ်တဲ့ဘုရားမောက်ခံဂရိတ်တန်တည်တယ်ဘုရားလောင်းပေါ်မှာဘေးရန်ကြာရောက်လာတဲ့အခါမှာသူကိုယ်သူသူ့အသက်ကိုစွန့်ပြီးတော့ကာကွယ်ပေးခဲ့တယ်လို့သူဆိုလိုတာပဲနော်ဘေးရန်ကလွတ်မြောက်ရေးအတွက်တဒါမိမမစီဝိတံသူ့အသက်ကိုပေးဆက်ခဲ့ပါတယ်တဲ့ဘုရားလောင်းအတွက်သူ့အသက်ကိုပေးဆက်ခဲ့တယ် အင်္ဂကတိလင်္ကာရေဝဋ္ဌိနာနာဝိတိပဟုအဋ္ဌိမန္တေနာကုဟာမိတုံရှထာယမဟာမုနိမြတ်စွာဘုရားပါရမီပြည့်ဖို့ရာအတွက်ဒုက္ခနာကုမဝတ်ဆင်ထားတဲ့ယရနာပစ္စည်းတွေအဝတ်အစားမျိုးမျိုးတွေနော်အမျိုးသမီးအလှဆင်တဲ့အရာတွေအလုံးဘယ်ဟာမှသူကရှုပ်ဝဲဖွက်ထားတာမရှိပါဘူးဖះလောင်းက တောင်းဆိုလို့ရှိရင်အကုန်လုံးပေးပါတယ်ဆိုတာကိုသူပြောပြနော်အဲ့ဒါတွေတောင်မှသူဆွန့်လွတ်ခဲ့ရတယ်တဏတိညပြိဿာကခာမာနိနိကမာနိသခိတံဗုဒ္ဓသတိတာသပြိဿတာမဟာမုနိသူဆွန့်ခဲ့ရတဲ့ဟာတွေဘလောက်များတော့အရေးအတွက်အပြင်ခြုံပြီးတော့ပြောတဲ့အခါမှာရွှေငွေဥစ္စာရွှေငွေဥစ္စာတွေကိုလည်းဆွန့်ခဲ့ရတယ်တဲ့ ဆန်းရည်စပါးတွေကိုလည်းစွန့်ခဲ့ရတယ်သူတို့ပိုင်ဆိုင်တဲ့ရွာတွေဏီကုန်းတွေကိုလည်းစွန့်ခဲ့ရတယ်လယ်မြေတွေကိုလည်းစွန့်ခဲ့ရတယ်သားတွေကိုလည်းစွန့်ခဲ့ရတယ်သမီးတွေကိုလည်းစွန့်ခဲ့ရတယ်အလုံးဟာမြတ်စွာဘုရားအတွက်ဖရာလောင်းအတွက်ပါရမီဖြည့်ခဲ့တာပါ သူစွန့်ခဲ့တာတွေအများကြီးပဲဆိုဟဋ္ဌိအတ္တခဝါစာပိဓာတိယောပရိစ္ဆာရိကာ ဆင်းနေမြင်းနေနွားတွေကျွန်းယောက်ျားတွေအပြုစုအချမ်းရံနေအဲ့ဒါတွေအလုံးကိုတုံရှတ်ထာယမဟာဝိရပြိဿတာအသင်္ခိယအရှင်ဘုရားပါရမီအတွက်သူဟာစွန့်လွတ်နေနာခံခဲ့ရတယ်တော့အိမ်အောင်ပဲဆိုတော့အိမ်အောင်ဦးစီးဖြစ်တဲ့ဖះလောင်းကလှူတာနှစ်ဥပိုင်တဲ့ဟာကို အကယ်၍သူကန့်ကွက်နေမယ်ဆိုရင်မရဘူးလေအဲသူလူကျင်နာတွေလှူတာအကုန်လုံးသဘောတူပေးခဲ့ရတယ်စွန့်လွတ်ခဲ့ရတယ်လို့သူတို့ဆိုတယ်ဆင်းနေမြင်းနေနွားတွေကြွန်ဒီကြွန်မာတွေအချမ်းရန်တွေအဲ့ဒါတွေအရေးအတွက်မမှတ်နိုင်လောက်အောင် များပြားတဲ့အရေးအတွက်တွေကိုစွန့်လွတ်ခဲ့ရပါတယ်တဲ့ယမရှံပฏิမန္တေတိဒါနံထတ္တမိယသကိ ဝိမနံမေနပတ္တမိတတတော့ဒါနမုဒ္ဓမံပါရမီဖြစ်စဉ်ကာလတုန်းကသူဟာဘာလှူမယ်လို့ပြောလိုက်တဲ့အခါမှာဘာလှူမယ်လို့ပြောလိုက်တယ်လာပြီးတော့တိုင်ပင်လိုက်တဲ့အခါမှာတဲ့ဘယ်တော့မှဟိုစိတ်ကွက်ပြီးတော့ကန့်ကွက်တာလည်းမလုပ်ခဲ့ဘူးစိတ်တောင်မကွက်ခဲ့ဘူးလေကန့်ကွက်ဖို့ဆိုတာအဝေး ဘာလူမယ်လို့ပြောလိုက်တဲ့မှာစိတ်ထဲမှာကန့်ကွက်တာမရှိဘူးမကန့်ကွက်ခဲ့တဲ့အပြင်စိတ်ထဲမှာတွန့်တုတ်သွားတာလည်းတစ်ခါမှဖြစ်ဘူးလေဘာလူမယ်ဆိုတာဒါသူလူပိုင်ခွင့်ရှိလူအလုံးသဘောတူလိုက်တယ်အေးတချို့ကြတော့လေအဲ့လိုမဟုတ်ဘူးလေအမျိုးသမီးကလှူခြင်းအမျိုးသားကကန့်ကွက်မယ်မျိုးသားလှူခြင်းအမျိုးသမီးကကန့်ကွက်တယ်အဲ့ဒါတော့ပါရမီဖြည့်ပြည့်မဟုတ်တော့ဘူးပေါ့နော် ပါရမီဖြစ်ဘက်မဟုတ်ရင်ယံဖြစ်ဘက်ပေါ့ယံဖြစ်ဘက်ပေါ့အကုန်လုံးမလှူနိုင်ဘူးလှူရင်လဲဒီစိတ်မတူဘူးဆိုတာတွေရှိတယ်ပေါ့ဩရသောတရာမှာတော့တန်တရားမှာအဲ့လိုတခါမှမဖြစ်ခဲ့ဘူးတဲ့လာတောင်းတဲ့ပုံကိုယ်တွေကဘာလိုချင်လို့လာတောင်းတာကိုဟိုကလှူမယ်လို့တိုင်ပင်လိုက်တာနဲ့အကုန်သဘောတူလိုက်တယ်သူဘယ်တော့မှ စိတ်ထဲမှာကွက်တာမရှိဘူးတဲ့စိတ်ထဲတော့မဖြစ်ဘူးဆိုတော့နှုတ်ကပြောပြီးတော့ကန့်ကွက်ဖို့ဆိုတာမရှိဘူးသူတို့ဆိုလို့တယ်ပေါ့နော်အဲ့ဒါလောက်ထီအောင်စိတ်တက်အနေနဲ့ရသောတရာဟာ ပါရမီ ဖြည့်ပဲ့အနေနဲ့မြတ်စွာဘုရားပေါ်မှာလိုက်လျောခဲ့တယ်နာနာဝိဒံဘဟုံဒုက္ခံတန်တာရိစဘဟုပိတိ တုံရှတယမဟာဝိရအနုဘုဒ္ဓံအသင်ခိယတန်တရားကျင်လေတုန်းကဆိုလို့ရှင်သူတို့မရောက်ဘူးတဲ့ဒုက္ခဆိုတာမရှိဘူးမရဘူးတဲ့ဒုက္ခမခံစားဘူးတဲ့ဆင်းရဲဒုက္ခတစ်ခါမရှိခဲ့ဘူးမရေမတွက်နိုင်အောင်ဆင်းရဲဒုက္ခတွေခံစားခဲ့ရတယ်အဲ့ဒီခံစားခဲ့ရတာတွေဟာလေဖရာလောင်းအတွက်ပဲပါရမီဖြည့်ဖို့အတွက်ပဲ အကြောင်းပဲခံခဲ့တာတော့မဟုတ်ဘူးငရဲကြလို့ဒုက္ခဖြစ်တာမဟုတ်ဘူးလူဆိုတာကိုပိုင်တဲ့စီစဉ်ဥစ္စာတွေအတွက်လဲဆိတ်ဆင်းရဲမှုကကြုံရတယ်သာသမီအတွက်လဲဆိတ်ဆင်းရဲမှုကကြုံရတယ်အလုံးပိုင်ဆိုင်မှုအတွက်ဆိတ်ဆင်းရဲကြုံရတယ်ဖះလောင်ဆိုတာအလုံးပေါ်မှာပြက်ပြီးတော့ तू က तू လှုပ်ချင်တာကိုလှုပ်တတ်တဲ့ဝါသနာရှိတယ်နော် तू လှုပ်ချင်တာလှုပ် သူ့ထံကိုတမန်မျိုးသမီးတယောက်အနေနဲ့မခံနိုင်တော့ဘူးတမန်မျိုးသမီးပဲပြောနေကျန်တဲ့ပုဂ္ဂိုလ်တွေလည်းသူ့ထံမခံနိုင်ဒါကြောင့်မို့လို့ဝေတန္တရာဘဝကြည့်လိုက်လေဝေတန္တရာဘဝမှာမိခင်ဝမ်းကမွေးမွေးချင်းလက်ဖြန့်ပြီးတော့တောင်းနေတဲ့ဘာလှူစရာရှိတော့ဒါနောက်ဆုံးဘဝရောက်သွားပြီနော် မဆုံးမွေးမွေးခြင်းစကားပြောတာဝိတန္တရာဘဝမှာသူ့အမိကိုအမိဘာလို့ဆရာရှိတော့လက်ဖြန့်တောင်းတယ်အဲ့ဒါဝိတန္တရာအလောင်းအဲ့ဘယင်ဖြစ်တော့လည်းပဲလှူလိုက်တာဝော့ဝော့ကွယ်လှူတာနဲ့တိုင်းပြည်ကနှင်းထုတ်ခံရပါလာတောင်းတောင်းအကုန်လှူလိုက်တာ ပိစီယနာကဆင်ပြတော်ကြီးကိုလှူလိုက်တော့တိုင်းပြည်ကလူတွေကဒီဆင်ပြတော်ကြီးကိုအမတမတန်ဖို့ထားတယ်လှူလိုက်တော့ပြည်သူတွေကဒေါသထွက်ပြီးတော့သူ့ရဲ့ဖခင်ဘုရင်ကြီးကိုဒီလိုအလိုက်ဆိုးမသိရှိရတဲ့အကုန်ပေးပြစ်တဲ့ဘုရင်မင်းသားကိုတိုင်းပြည်ကနှင်ထုတ်ပါဆိုပြီးတောင်းဆိုလို့ဝေသန္တရာမင်းသား တောရောက်သွားတာလေဒါလှူလို့လို့နှစ်ထုတ်ခံရတာအဲ့တော့အတောရောက်တဲ့အခါကျတော့ရောသာမိသားဖတ်၃ယောက်နေတာစုစကားပုံနာကစာလီမင်းသားနဲ့ကနာစိတ်မင်းသမီးအငယ်လေးတွေရှိသေးတယ်မင်းသားမင်းသမီးငယ်လေးတွေအိမ်မှာခိုင်းเสียလူမရှိလို့ခိုင်းစေခြင်းလို့လာလှူတာအဲ့ဒါရိုးရိုးမဟုတ်ဘူးကြုံဖြစ်လှူရတာနော် ခိုင်းစေဖို့အတွက်လာတောင်းတာပေးလိုက်တာပဲနောက်တစ်ခါမတိဒေဝီကိုယ်တိုင်ကိုပဲ လာတောင်းတဲ့အခါလဲပေးလိုက်ပြန်တာပဲအဲ့တော့ရှိတာကုန်ပေးတယ်အဲ့တော့သူများရင်ပေးတာလားလို့ဆိုဘယ်ဟုတ်မလဲမျက်စိလာတောင်းတော့လဲမျက်စိထုတ်ပေးလိုက်တာတိဝိမင်းကြီးဇာလမ်းမှာကြတော့မျက်စိထုတ်ပေးလိုက်တာ သူကဘာလို့လို့ဘာလို့ချင်းလို့ချင်းကုန်ပေးမယ်ဆိုတဲ့စိတ်ဓာတ်ကရှိတယ်ဒါနပါရမီဆိုတာအဆင့်30နဲ့ဖြစ်ကျင်တာပထမက ပြင်ပပစ္စည်းတွေကိုပေးတာနော်ကိုပိုင်တဲ့ပစ္စည်းတွေကိုပေးတာဒါတိတ်မခက်ဘူးဒုတိယအဆင့်ရောက်တဲ့အခါကျတော့ကိုယ့်ရဲ့အင်္ဂါခြေလက်ကိုပေးတာဒါကတော့နည်းနည်းခက်လာမလွယ်ဘူး နောက်တတိယအဆင့်ကျတော့အသက်ပါပေးတာအသက်သိခံလိုက်တာတော့ဒါနပါရမီဒါနဥပပါရမီဒါနပရမတ္ထပါရမီလို့ဒီလိုခွဲတာဟုတ်သူအပြင်ပစ္စည်းတွေလှူတာကိုဒါနပါရမီဒါတော့လူတိုင်းလူတိုင်းလှူနေကြတယ်လှူကြတယ်ပေါ့လှူနိုင်ကြတယ်အဲကိုယ့်ရဲ့ခန္ဓာကိုယ်မှာရှိတဲ့မျက်စိပဲဖြစ်စေ အခုခေတ်လဲဟိုရင်ကြောက်ကတ်တို့ဘာတို့ဒီလိုအမျိုးတွေပေါ့လေကိုယ်ခန္ဓာကိုယ်မှာရှိတဲ့အင်္ဂါရက်တွေကိုလှူတာတို့တော့ကြောက်ကတ်လှူတဲ့လူတွေလဲဖျားလောင်းမဟုတ်ဘူးလို့ပြောလို့မရဘူးသူတို့ရွေးချက်မရှိပဲနဲ့ဥမာမဲ့ငွေကြေးအတွက်လှူတာမဟုတ်ဘူးဆိုလို့ရှိရင်တော့တကယ်ကိုစေရနာနဲ့လှူတာဆိုရင်ကတော့သူတို့လည်းဖျားလောင်းဖြစ်နိုင်တာပဲเนาะဒါနဥပပါရမီဖြစ်တာ ငွေကြေးအတွက်ကျတော့ရောင်းစားတယ်လို့ပဲပြောမှာပဲအဲ့ဒါတော့ဒါနဥပပါရမီလို့မခေါ်နိုင်ဘူးရောင်းစားတာလေအဲ့ဒါငွေကြေးရဖို့အတွက်လုပ်တာအဲ့ဒါလို့ငွေကြေးမဟုတ်ပဲနဲ့တက်တက်လှူတာကြရင်တော့ဒါဒါနဥပပါရမီအသက်သေးခံပြီးတော့ပေးတာကြတော့ဒါနပရမတ္ထပါရမီထို့တူပဲသီလမှာလည်းပဲ ပြင်ပပစ္စည်းတွေအဆုံးခံပြီးတော့သီလဆောင်တယ်ကိုယ်အင်္ဂါခြေလက်အဆုံးခံပြီးတော့သီလဆောင်တယ်အသက်အသေးခံပြီးတော့သီလဆောင်တယ်သီလပါရမီ သီလဥပပါရမီသီလပရမတ္ထပါပါရမီ7ပါးအပြား30ဆိုတာအဲ့ဒါပြောတာပဲပါရမီတစ်မျိုးတစ်မျိုး3မျိုး3မျိုးနဲ့ပတ်သက်ပြီးတော့ခန္ဓာကိုယ်အသက်ဆုံးခံပြီးတော့ ဖြစ်ကျင့်သွားတာပေါ့နော်အဲ့ဒါတွေကိုဆိုလိုတယ်ပေါ့နာနာဝိတံဘဟုံဒုက္ခဒုက္ခအမျိုးမျိုးတန်တရားမှာမပြောပြနိုင်လောက်တဲ့မရေတွက်နိုင်လောက်တဲ့ဒုက္ခအမျိုးမျိုးကိုမြတ်စွာဘုရားပါရမီဖြည့်ဖို့ရအတွက် သူဟာခံစားခဲ့ရတယ်ပြောတာခံစားဘူးတယ်လို့ပြောတာ ုက္ခပတ္တနုမောရမိနာသဒုက္ခေတုဒုမနာချမ်းသာတဲ့အခါဝမ်းသာတော့လဲဒုက္ခဖြစ်တဲ့အခါတော့ဝမ်းမနေပါဘူး။များသောအားဖြင့်လူတွေကချမ်းသာတဲ့အခါကျတော့အတူတကွာဝမ်းသာကြတယ်တမန်တယ်။ဒုက္ခဖြစ်တဲ့အခါကြလို့ရှင်တော့နော်ဝမ်းနေသွားကြပြန်တယ်အဲ့ခါကျ။အဲ့တော့ဒုက္ခရောက်နေတဲ့အခါမှာ ဒီဝမ်းနေတာမျိုးဖြစ်ဘူးသဗ္ဗထတုလိတာဟောမိတုံတတ်ရမှာအဲ့တော့ချမ်းသာတဲ့အခါမှာဝမ်းသာတယ်သို့တော့ဒုက္ခရောက်တဲ့အခါမှာ စိတ်ပြည့်ဝမ်းနေတာမဖြစ်ဘူးဘာပဲဖြစ်ဖြစ်ဒုက္ခဒုက္ခဒုက္ခနဲ့ကြုံကြုံဒုက္ခနဲ့ကြုံကြုံအပြုံးမပြစ်ဘူးလို့ဆိုလိုတယ်အဲ့ဒီလိုအပြုံးမဖြစ်တာဘယ်ကိစ္စမှာပဲဖြစ်ဖြစ်ချိန်ဝင်နဲ့ချိန်ထားသလို ဒုက္ခဒုက္ခဒုက္ခနဲ့ကြုံလဲအပြုံးမပြတ်ဘူးဒုက္ခနဲ့ကြုံလဲအပြုံးမပြတ်ဘူးဆိုလိုတာဒုက္ခနဲ့လူဆိုတာဒုက္ခနဲ့ကြုံတဲ့အချိန်မှာမျက်နာရှင်လန်းတော့လဲဒုက္ခနဲ့ကြုံတဲ့အခါမျက်နာမဲ့သွားတတ်တယ်အဲ့ဒါလို့မဖြစ်ဘူးလို့ဆိုလိုတယ်တုံရှတ်ထရမဟာမုနိအနုမဂိနသံဗုဒ္ဓောယန္တမအဖိနိဟရိ အနုပိတဝဒုက္ခံဒုက္ခံပတ္တောဘောဓိမဟာမုနိတန်တရာခရီးမှာအခုလိုလမ်းကြောင်းအတိုင်းသွားရမယ့်လမ်းကြောင်းအတိုင်းချစ်ဆောင် အားထုတ်လာပြီးတော့တန်တရာထဲမှာဒုက္ခဒုက္ခကိုမြဝေခံစားခဲ့ရသည့်အတွက်ကြောင့်အခုချိန်ဟာအရှင်ဘုရားဟာတပ္ပညုတဉာဏ်ရပြီးတော့ဘုရားဖြစ်သူရောက်ခဲ့ပါပြီ သူဆိုလိုတယ်ပေါ့နော်ဒီဒုက္ခဒုက္ခတွေမခံစားဘဲနဲ့ဒီလိုအဆင့်ကိုရောက်မှာမဟုတ်ဘူးတဲ့အဲ့ဒါတွေကိုရသောဒရာထေရီမကနောက်ဆုံးချိန်မှာမြတ်စွာဘုရားကိုဖွင့်ဟာလျှောက်ကြပြီးတော့အလုံးဝေးလံတဲ့လေးသိင်ချင်းတဲ့ကဘာတသိင်းရဲ့ဟိုဘက်ကဟာပါလျှောက်တယ်အဲ့တော့ရသောဒရာထေရီမလေးသိင်ချင်းတဲ့ကဘာတသိင်းမကဘူးပို့ပြီးတော့ ပုပ္ပိနိဝါဒတို့သတိဉာဏ်မှာပို့ပြီးတော့ဝေးလံတဲ့ရှေ့ဘဝတွေကိုပါသိတဲ့သဘောရှိတယ်။ဘာလျှောက်တုံးဆိုဖြမတေဝင်းစတံဗုဒ္ဓံခောရမံလောကနာယကံအင်ညေတံလောကနာဌာနံသင်္ကမံတေဘဟုမယအရှင်ဘုရားနဲ့တပည့်တော်ဆုံခဲ့တာလေအများကြီးပဲတဲ့ဖြမတေဝဆိုတဲ့ဘုရားလက်ထက်ကလည်းဆုံခဲ့တယ် တော့မြမဒေဝဖရာဆိုတဲ့ဘွဲတော်ဟာဒီပင်ကရာမတိုင်ခင်အပဲရှိရဒီပင်ကရာဖရာနဲ့တူတူပွင့်တာဒီပင်တရဏင်္ကရာတဏင်္ကရာတရဏင်္ကရာမေထင်္ကရာပြီးတော့မှဒီပင်ကရာအဲ့ဒီကဘာမှာဖရာလေးစုပွင့်တာစုပန္နာကဒီပင်္ဂရာဆိုအဲ့ဒီကဘာမှာနောက်ဆုံးဖရာဖြစ်တယ်ဒီပင်္ဂရာထံမှာခွင့်မယ်ဒီပင်္ဂရာမပွင့်ခင်ကတဏှင်္ဂရာသမင်္ဂရာ တရဏင်္ကရာမေတင်္ကရာဆိုဖရာတွေပွင့်အခုမြမတေဝဖရာဆိုတာအဲ့ဒီမတိုင်ခင်ကဘာပွင့်တယ်ဖရာဘိုးရွင်နဲ့တော့မပါဘူးဒီဖရာနာမည်နော်ဘိုးရွင်နဲ့မှာပါရာနှစ်ကျိတ်ရှစ်စုနှစ်ကျိတ်လေးစုသာအဓိကကောရောဖရာဗျာဒိတ်ခံခဲ့တဲ့နှစ်ကျိတ်လေးစု24စုဓမ္မဗျာဒိတ်ခံခဲ့တာကောရဘဖရာကထည့်လိုက်တော့2ကျိတ်5စု25စုဖြစ်တယ် အဲ့ဒီထဲမှာဒီပင်္ဂရာမြတ်စွာဘုရားနဲ့တကဘာတဲ့ပွင့်တဲ့တနင်္ဂရာတရဏင်္ဂရာမေဒင်္ဂရာဖရာသုံးစုထည့်ပြီးတော့နှစ်ကျိတ်ရှစ်စုပူဇော်ပွဲလုပ်ကြတာဟောအဲ့တော့ခုတိရတော့မှနှစ်ကျိတ်ရှစ်စုပဲတိတယ်လေဒါအများဆုံးအဲ့တော့ဒီမှာဖြမတေဝင်စတန်ဗုဒ္ဓဖြမတေဝဆိုရဖရာဘုရားဝင်ထဲမှာတော့မပါတယ်ဖရာပွဲတော်ပြောထားတာသူဆုံခဲ့တဲ့ဘဝကို ဂေါရမံလောကနာယကဒီဂေါရမဖရာဆိုတာကအခုဂေါရမဖရာကိုပြောတာမဟုတ်ပဲနဲ့ပုရဏဂေါရမဖရာတဲ့အဲ့မြမဒေဝဖရာပြီးတဲ့အခါမှာပုရဏဂေါရမဖရာပွင့်ခဲ့သေးတယ်အဲ့ဒီဖရာလည်းပဲဒီပုရဝေနဲ့မှာပါရမမဟုတ်တာနော်အဗ္ဗဓမ္မရှေးကြတဲ့ဖရာလေးအဲ့ဒီဖရာတွေရဲ့အင်းကြီးတန်လောကနထာနာ တခြားဖရာတွေရဲ့အဲ့ဒီဖရာတွေရဲ့လက်ထက်မှာတဲ့ဘဝပေါင်းများစွာဖရာလောင်းတဲ့သူနဲ့ဟာဆုံတွေ့ခဲ့ကြတယ်ပေါ့ဆုံတွေ့ခဲ့ရတယ်ဒါကဘာကြောင့်ဆုံတွေ့ရတော့ဆိုဆန္ဒခြင်းတူလို့ပဲနော်မတူရင်တော့ဆက်လက် ဒါဆိုလဲအိုးဒီဖိမမဲခင်ကကိုယ်ခဲ့ကြပြီဆိုတာဖြစ်သွားမှာနော်ဒီနေ့မင်္ဂလာဆောင်နေ့ဖြင့်အကွဲပြီနေ့ဖြင့်ကကြာရင်တော့အဲ့ဒါပြက်ဆဲကြောင်းကြည်ကြပြီဆန္ဒတူလို့ဒုက္ခဒုက္ခတွေအကုန်လုံးတန်တရားမှလက်တွဲခဲ့တာနော် အဓိကာရံပဟုံမရှံတုံရှတ်ထာယမဟာမုနိကဝေတာတော့ဘုရဓမ္မေအဟန္တိပရိစာရိကာအဲ့ဒါလို့ရှေးအောင်ဖရာတွေတကယ်ရှေးကြလွန်တဲ့ရှေးဖရာတွေရဲ့ထမ္မာတဲ့အရှင်ဘုရားအတွက်တပည့်တော်ဟာကုသိုလ်တွေအများကြီးလုပ်ခဲ့ရတယ်ခြေဆုတွေအများကြီးပြုခဲ့ရပါတယ်ဘုရားဖြစ်ကြောင်းတရားတွေကိုရှားဝေတဲ့အချိန်မှာ သူဟာအလုတ်ကျွေးအမျိုးသမီးဖြစ်ခဲ့ရပါတယ်အဲ့တော့ဒီဖះနဲ့တိရတမင်းသားနဲ့ရတောတရာတို့ဆိုတာဒီဘဝကျမှဆုံးတာမဟုတ်ဘူးဘဝပေါင်းများစွာဆုံးခဲ့တာဒါကြောင့်မလို့ဒုက္ခဒုက္ခပါတိဖြာဒိတ်မရခင်ကတည်းကဆုံတွေ့လာခဲ့တာလို့ဆိုတဲ့တကယ်ဒါဖြာဒိတ်မရခင်ကအခြေအနေတွေကိုပြောပြတာเนาะ အဲ့ဒီအခြေအနေတုန်းကတည်းကသူကဆုံးလာခဲ့တာအဲ့တော့တန်တရားမှာကတော့တန်တရားဆိုတာအမြဲတမ်းရှိတာတော့မတက်လို့꿰တဲ့လူကဒီဘဝမတော်တဆဆုံးတာဖြစ်လိမ့်မယ်။အိုအောင်မင်းအောင်ပေါင်းတဲ့လူတွေကတော့ပါရမီဖြည့်ပဲဖြစ်ကောင်းဖြစ်နိုင်တွေးကြည့်တာပါဒါဟာတော့။ရမဖြစ်ဘူး တင်းတင်းညရဲဆိုရင်တော့ဒါပါရမီဖြစ်ပဲဖြစ်ကောင်းဖြစ်နိုင်တယ်ဘယ်နဲ့ဘဝဆုံးတယ်တော့မသိဘူးပေါ့နော်အဲစိတ်ချင်းမတိုက်ဆိုင်လို့ကွဲကြတယ်ဆိုရင်တော့ဒါပါရမီဘဝမဟုတ်ဘူးမတော်တဆဆုံတွေ့ပြီဖြစ်ကြတာလို့ဒီလိုတွေ့ရမှာအခုဒီမှာဗြဟ္မရေဝါဆိုရယ်ရှေးဖျားပုရဏဂေါရမဆိုဆိုရယ်ရှေးဖျား တခြားရှိဖျားတွေလက်ထက်ကလေးကသူတို့ဟာဆုံတွေ့ခဲ့ကြပါတယ်ဆိုတာကိုရသောရဏလျှောက်တာအဲလျှောက်တာဆိုတော့ तू က तू အရန်လျှောက်တာမဟုတ်ဘူးသူ့ရဲ့ပုဗ္ဗေနိဝါဒအပိညာရဲ့စွမ်းရည်နဲ့ तू လျှောက်တာ तू ဖြစ်ခဲ့တာတွေကို तू လှမ်းပြီးတော့ကြည့်လို့ရလို့လျှောက်တာနော်အတိကာရံဘဟုမရှံတုံရှတ်ထယမဟာမုနိခြေစွပြုခဲ့တာတွေအများကြီးပဲတဲ့ ဘယ်ချိန်မှကျေးဇူးပြုခဲ့တော့ကဝိသတော်ဘုရဓမ္မေဖျားဖြစ်ကြောင်းတရားတွေကိုအကြောင်းတရားတွေကို ရှားပွေစီးပူးပြီးတော့ပြုလုပ်နေတဲ့အချိန်မှာတဲ့သူဟာရှင်မောကျင့်ဘက်မျိုးသမီးဖြစ်ခဲ့တယ်ဆိုတဲ့အကြောင်းဒါဒီပင်ကရာဖျားမရောက်သေးဘူးအဲ့တော့ဒီပင်ကရာဖျားလက်ထက်မှာ ပါရမီဖြည့်တဲ့အကြောင်းလေးကတော့လူတွေသိကြတယ်ဒါတော့သူ့မိရာဇာလန်လေးအဲ့ဒါလဲ သူလျှောက်တယ်ကပ္ပိစတတသဟတိစတုရောစာအသင်ခိဒီပင်ကရောမဟာဝီရောဥပ္ပစီလောကနာယကောတဲ့စတုရောစာအသင်ခိလေးလေးအသင်ချေမရေမတွက်နိုင်တဲ့ကဘာကလေးကကြုံတယ်ကပ္ပိစတတသဟတိရေတွက်လို့ရတာကတသိန်းအလုံးပေါင်းတော့၄သင်ချေနဲ့ကဘာတသိန်းတည်းမှာတဲ့ ဒီပင်္ဂရာဆိုတဲ့ဘုရားပွင့်တော်မူခဲ့ပါတယ်ပိစ္ဆန္ဒဒေတာဝိသိနိမန္တတဝယထာတထကတံတတအာဂမနမကံသောရင်တိဒုဋ္ဌမာနတာမြို့စုံမြို့ဖအယတေတာမှာတဲ့မြတ်စွာဘုရားကိုပင့်ဖိတ်ကြတယ်ဒီပင်္ဂရာမြတ်စွာဘုရားကိုပင့်ဖိတ်ကြတယ်ဒီပင်္ဂရာမြတ်စွာဘုရားကြွလာမဲ့လမ်းမကောင်းသည့်အတွက်ကြောင့်အဲ့ဒီလမ်းကို လူတွေကဝမ်းပန်းတသာဖះကြွလာမဲ့လမ်းကိုတန်ရှင်းရေးตายာလှပရေးညညော့အားဆိုင်ပြီးတော့ပြုပြင်ကြတယ်ဖះပင့်ပြီးတော့လမ်းပြင်နေကြတယ်ပေါ့နော်လမ်းပြင်ကြတယ်တဲ့မြို့တွင်းလမ်းဆိုပြင်စရာရှိမှာမဟုတ်လေမြို့ပြင်ကဒီသွားလာခဲ့တဲ့နေရာတွေကမကောင်းတဲ့လမ်းတွေကိုဖះကြွလာမဲ့လမ်းကိုသူတို့ပြင်ကြတယ် တေနကာလေနသောအာတိသူမေရောနာမဖြစ်မနောမဂ္ဂင်္စပฏิပါဒေပฏิယာဒေတိအာရတောသဗ္ဗထတိနောမြတ်စွာဘုရားကြွလာမဲ့အဲ့ဒီလိုလမ်းပြနေတဲ့အချိန်မှာတဲ့အဲ့ဒီချိန်မှာအရှင်ဘုရားကသူမိတာဆိုတဲ့ဖြစ်မနာလူမျိုးဖြစ်ခဲ့ပြီးတော့ရသေးဘဝရောက်တယ်တဲ့ အဲ့ဒီသူမိတာဘဝနဲ့မကင်စပရိယာရေတိအာယာတော့သဗ္ဗထတိနောချော့လာတဲ့မြတ်စွာဘုရားကြွလာတဲ့အခါမှာသူကလမ်းကိုပြင်ဆင်ပေးတယ်တေနကာလီနာဟံအသိင်ကိညာပြမနာတံဘဝသူမိတာနာမနာမေနာဥပကိစိန်တမကမလူဘဝတုန်းကတော့မတွေ့ဘူးလမ်းပြင်တဲ့အချိန်ကျမှတွေ့တာသူတို့ အဲ့တော့လမ်းပြည့်တဲ့အချိန်မှာသူမိတာကယသိရသောရရာလောင် သူမိတာက သူလည်းပြမနာအမျိုးသမီးသူမိတာဆိုတာအဲ့ဒီလမ်းပြည့်တဲ့အခမ်းအနားဘုရားသခင်ကြွလာမဲ့အခမ်းအနားကိုသူကလည်းရောက်လာတယ်အဲ့ဒီမှာဆုံပြီးကြပါတယ်လို့ပြောတာနော်အဲ့ဒီမှာပေါင်းဆုံပြီးကြတယ်အဲ့တော့ဘုရားကြွလာမယ်ဆိုတော့သူ့လက်ထက်မှာပါတော့ဆိုတော့ အထဥပ္ပလဟတ္တတိပုဇဏထာယတထုနော အာရာယဇနသံမေစီအတ္တတံဣတိမုဂ္ဂတံဒီပင်ကရာမြတ်စွာဘုရားကြွလာပြီတန်ဃာတွေနဲ့ကြွလာပြီဆိုတဲ့အခါအဲ့ဒီသူမိတ်တာဆိုတဲ့အမျိုးသမီးကဖះကိုပူဇော်ဖို့ဆိုကြာရှစ်လက်ရှစ်ပွင့်ပေါ့ကြာစီအပွင့်ရှစ်ပွင့်ကြာယိုးနဲ့ရှစ်ပွင့်ကြာရှစ်လက်ကို ဖះကိုပူဇော်ဖို့ယူလာတယ်လူတို့ပြိဿကြားမှာအဲ့လိုယူလာတဲ့အချိန်မှာသူမိရာရဲ့တဲ့ကသူ့ရဲ့လုပ်ငန်းတာသူတန်ရှင်းလုံးနေတဲ့ခင်းနေတဲ့နေရာပြင်ဆင်နေတဲ့လမ်းကမပြီးဘူးမပြီးတဲ့အခါကျတော့သူကရသေးအဝတ်ကလေးကိုအောက်ကခင်းပြီးတော့သူကိုယ်တိုင်တရားဝတရားသဖွယ် ရသော်ဗျာခြေတော့မပေးအောင်သူကတရားခင်းလိုက်တယ်နော်ဝေယမောက်ပြီးတော့သူ့ဘောနင်းပြီးကြွပါဆိုပြီးတော့တရားခင်းတယ်ဖះကြွလာတဲ့ဘက်ကိုဥခေါင်းပြုတ်ပြီးတော့သူ့ဘောနင်းပြီးသွားဖို့ရတရားခင်းတယ်အဲ့ဒီအချိန်မှာပိယတ်လည်းမှာအဲ့ဒီသူမိတ်တာကကြာရှစ်ပတ်ကြာကြာရှစ်လက်ယူပြီးတော့လာတော့ သူ့ဝိရရဲ့အသေးကိုစတွေ့တာနော်သူ့ဝိရရဲ့အသေးကိုစတွေ့တာအဲ့လိုတွေ့လိုက်တာမြင်လိုက်တာနဲ့ယသိကိုမြင်လိုက်တာနဲ့စိရနုကတံဒယိတံအတိတ်ကန္တံမနောဟရဒိဋ္ဌဝဒရအမိညိတ်တံသဗ္ဗလံစီဝိတံမမအဲသူမိတာမျိုးသမီးတွေကယသိလေးလည်းမြင်လိုက်ရောစိရနုကတံဒယိတံရှင်တွေကကျင်နာတဲ့စိတ်တွေချစ်ခင်တဲ့စိတ်တွေပေါ်လာတယ် ဘာလို့လို့ဆိုဘဝပေါင်းများစွာတွေ့ဆုံလာတာအခုမှတခါဒီဘဝမှာထပ်တွေ့တာထပ်တွေ့တော့စိရနုကတံကြာမြင့်တဲ့ကြာမြင့်အလွန်ကြာခဲ့တဲ့ဘဝကပါလာတဲ့ဟိုချစ်ခင်စိတ်အတိတ်ကန္တမနောဟရံစိတ်ကိုဆွဲဆောင်နိုင်ယသိကိုမြင်ပြီးတော့ကျင်နာစိတ်တွေတဖွာဖွာဖြစ်လာပြီဒိဋ္ဌဝတရအမင်းညိတ်တံတဖလံစီဝိတ္တမမှာယသိလည်းမြင်လိုက်ရော ဟိုဖျားဖူးရလို့သူ့အကျိုးရှိလိုက်တာလို့မပြောဘဲနဲ့ယသိတွေးလိုက်ရတာတဲ့ဒီသူမိတာယသိလေးတွေးလိုက်ရတာသူကအသက်ရှင်ရကြိုးနှက်လိုက်တာလို့သွားထင်နော်အဲ့ဒါလို့အဲဒီဝိင်္ဂရာမြတ်စွာဘုရားတွေ့ဖူးရလို့သူအသက်ရှင်ကြိုးနှက်တယ်လို့ပြောတာမဟုတ်ဘူးဒီပိဋကတွေမှာဖျားဖူးမလို့လာတာပဲသူလဲဒါပေမဲ့ဒီယသိတွေးလိုက်ရတာဟာဘဝမှာတန်လိုက်တာသက်ရှင်ကြိုးနှက်လိုက်တာလို့ သူစိတ်ထဲမှာအဲ့လိုဖြစ်တယ်တဲ့ဖြစ်ုံနဲ့မကဘူးပရကမန္တံသဖလံအတ္တတံဣတိနောထတာအဲ့ဒီအချိန်တုန်းကသူ့မိသားရဲ့သေးလေးကိုမြင်နေရတဲ့အခါမှာတဲ့အဲသူလာရကျိုးနှက်လိုက်တာသူဖျားဘူးဆိုပြီးတော့အိမ်ကထွက်လာတာလာရကျိုးနှက်လိုက်တာရှေးကံကြောင့်ရသော်ပြပေါ်မှာလဲကြီးညိုတဲ့စိတ်တွေဖြစ်ပါတယ်ရသော်ပြပေါ်မှာလဲကြီးညိုစိတ်ဖြစ်တယ် ဘေယောစိတ်တံပတာတိသိဣတိဥက္ကဋမနတိရတိလေးပေါ်မှာကြတော့ပူတယ်တဲ့ជីညိုစိတ်ကဖះပေါ်မှာလည်းជីညိုပါတယ်ဒါပေမဲ့ရတိလေးပေါ်မှာရှေးကံရဲ့တွန်းအားကြောင့်ရတိပေါ်မှာ ပိုးပြီးတော့စိတ်ကជីနူးတယ်အဲ့တော့ဖះကိုလှူမလို့ယူလာတဲ့ပန်းကရှစ်လက်ကြာပွင့်ရှစ်ပွင့်ပဲပါတယ်သူတခြားမပါဘူးရီမန်းလာတာဖះလှူမှာ ဒေယံအညာနပတ္တာမိဒေမိပုပ္ဖမိတေတိယသိကိုလည်းလှူချင်တာဟောယသိကိုလည်းလှူချင်တာအလုံးဟာသူကရှစ်ခုကဖះလှူဖို့ဂျာပန်ရှစ်လက်ကဖះကိုလှူအဲ့တော့တခြားလည်းသူ ပါမလာတဲ့အခါကျယသိကိုလည်းလှူချင်တော့ယသိလေးအနီးသွားပြီးပင်စဟထတဝဟွန်တုတယောဟွန်တုမမ္မံဣတိ တေနတတ္တိံတမဟွန်တုဘောရထာယတဝံဣတိဆို။အိုရှင်သေးလေးကြာငါလက်ကအရှင်ဘုရားအတွက်ရှင်ဘုရားဖရာပူဇော်ဖို့ကြာငါလက်ကိုရသေးလှူလိုက်တယ်။သူလှူဖို့သုံးလက်ပဲခြံထားတယ်။အဲ့ဒါပူတယ်ဆိုတာစဉ်းစားကြည့်ပေါ့နော်။အဲ့လိုပူသွားတာ။ရှစ်လက်ကပေးပါလားလေးလက်စီ။လေးလက်စီမခွဲဘဲနဲ့ ရသေးကိုငါးလက်လှူလိုက်တယ်သူ့ကြတော့သုံးလက်ပဲခြံထားလိုက်တယ်ခြံထားပြီးတေနတတ္တေတမဟွန်တုဘောရထာယတောဣတိဖျားစုပန်တဲ့ရသေးလေးနဲ့ဘဝမှာအတူတဝဖြစ်ဖို့ရအတွက်သူ့စိတ်ထဲမှာဆုတောင်းတယ်အဲ့ဒါဒီရသောရ ဒီပင်ကရာမြတ်စွာဘုရားမှာလက်ထက်မှာကြုံတွေ့တဲ့အခြေအနေလေးစာပဲအဲ့နောက်တော့ဒီပင်ကရာမြတ်စွာဘုရားနောက်စုပန်ညတဲ့အခါပြားရိပ်ပေးမှာပေါ့အဲ့ဒီပြားရိပ်ပေးတဲ့အခန်းလေးကိုနောက်ရဲ့ကျမဆက်ပြီးတော့ဟောကြရအောင်တရားချစ်ခင်သူတော်စင်ပြိဿပေါင်းတို့ရတောရယာနဲ့ဗုဒ္ဓမြတ်စွာတို့ရဲ့ဘဝတန်တရားအကြောင်းကိုရတောရယာထေရီပါရဏကျမ်းမှာလာတဲ့အတိုင်း မချင်းမချံကုံစင်အောင်သိရှိ ကြည်ညိုကြရသဖြင့်အလုံးပိတိသောမနတဖြစ်ပြီးတော့မိမိတို့လည်းဘဝပါရမီဖြည့်နေအောင်ကြိုးစားအထောက်ကြမယ်လို့ကိုယ်စီကိုယ်စီနှလုံးသွင်းကကြိုးစားအထောက်နိုင်ကြပါစေကုန်သတည်းသာဓုသာ